အခန်းကြီး၄အငယ်၁မှ၈အကျွန်ုပ်ကို ဖြောင့်မတ်စေတော်မူသောဖျားအကျွန်ုပ်ခေါ်သောအခါနားထောင်တော်မူပါအကျွန်ုပ်သည်ဆင်းရဲစဉ်တွင်ကိုရိုသည်ချမ်းသာပေးတော်မူပြီးယခုလည်းတနာ၍အကျွန်ုပ်၏ပထနာစကားကိုနားထောင်တော်မူပါ အချင်းလူသားတို့အဘယ်မျှကာလပတ်လုံးငါ၏ဘုံကိုရှုံချကြမည်နီဘယ်မျှကာလပတ်လုံးအနတ္တကိုနှစ်သက်၍မှုသာကို လိုက်ရှာကြမည်နီ ။ထာဝရဘုရားသည်မိမိသန့်ရှင်းသူကို ရွေးထားတော်မူသည်ကိုသိမှတ်ကြလော့။ငါခေါ်၍လျှောက်သောအခါ၊ထာဝရဘုရားသည်နားထောင်တော်မူလိမ့်မည်။ကြောက်ရွံ့တုန်လှုပ်၍ဒုစရိုက်အပြစ်ကိုရှောင်ကြလော့။အိပ်ရာပေါ်မှာ ကိုယ်စိတ်နှလုံးနှင့်ဆွေးနွေးစဉ်းစား၍တိတ်ဆိတ်ခြင်းရှိကြလော့။တရားသဖြင့်ယဇ်ပူဇော်၍ထာဝရဘုရားကို ကိုးစားကြလော့။ကောင်းမွန်သောအရာကိုငါတို့အားအဘယ်သူပြမည်နည်းဟု မေတ္တသောသူအများရှိပါသည်ဖြစ်၍အိုထာဝရဘုရားမျက်နာတော်အလင်းကို အကျွန်ုပ်တို့အပေါ်မှာပေါ်ထွန်းစေတော်မူပါသူတို့၌ဆန်စပါစပြည့်ရေပေါ်များ၍သူတို့ဝမ်းမြောက်ခြင်းရှိသည်ထက်အကျွန်ုပ်ကိုသာ၍ဝမ်းမြောက်စေတော်မူ၏ရင်ဝတ်စွာအိပ်၍ပျော်ပါမည်အကြောင်းမူကားကျွန်ုပ်သည်လုံခြုံစွာ နေရသောအခွင့်ကိုကိုရောအရှင်သာဝရဘုရားသာလျှင်အခွင့်ပေးတော်မူ၏